ရှင်လုကာခရစ်ဝင်အခန်းကြီး7အငယ်1မှ9ထိုအခါအတိုင်းမသိများစွာသော လူတို့သည် စုဝေး၍အချင်းချင်းနိမိမတနေကြသည်ရှိသောယေရှုသည်တပည့်တော်တို့အားမိန့်တော်မူသည်ကားရှုဝဲချင်းဒီဟုသောပါရိရှဲတို့၏တဆေးကိုရှေးဥစွာကျင်ဆောင်ကြလော့ဖုံးထားလျက်ရှိသမျှတို့သည်ပွင့်လိမ့်မည် စိတ်ကြွယ်ရာ၌ရှိသမျှတို့သည်လည်းထင်ရှားလိမ့်မည်။မှောင်မိုက်၌တင်တို့ပြောသမျှသော အရာများကို သူတစ်ပါးတို့သည် အလင်း၌နားကြားကြလိမ့်မည်။တင်တို့သည် အခန်းထဲမှာနားအပါး၌ပြောသောအရာများကိုအိမ်မိုးပေါ်မှာဟစ်ကြော်ကြလိမ့်မည်။ငါအဆွေတို့တင်တို့အားငါဆိုသည်ကားကိုခန္ဓာကိုတတ်၍နောက်တဖန် အလင်းမပြုနိုင်သောသူတို့ကိုမကြောက်ကြနှင့်။အဘယ်သူကိုကြောက်ရမည်နည်းဟူမူကား၊ကိုယ်ခန္ဓာကိုသတ်ပြီးမှ ငရဲထဲသို့ ချနိုင်သောသူကို ကြောက်ကြလော့။ငါအမှန်ဆိုသည်ကား၊ထိုသူကို ကြောက်ကြလော့။စာငှက်ငါးကောင်ကိုအဿရိနှစ်ပြားအဘိုးနှင့်ဝယ်ရသည်မဟုတ်လော။ထိုစာငှက်တကောင်ကိုမျှဘုရားသခင် မေ့လျော်တော်မမူ။သင်တို့ဆံပင်သည်လည်းအကုန်အစင်ရေတွက်လျက်ရှိ၏ ထိုကြောင့်မကြောက်ကြနှင့်။သင်တို့သည်စာငှက်အများတို့ထက်သာ၍မြတ်ကြ၏။ငါဆိုသည်ကား၊အကြင်သူသည်လူတို့ရှေ့မှာငါ့ကိုဝန်ခံအံ့။ဘုရားသခင်၏ကောင်းကင်တမန်တို့ရှေ့မှာလူသားသည်ထိုသူကိုဝန်ခံမည်။အကြင်သူသည်လူတို့ရှေ့မှာငါ့ကိုငြင်းပယ်အံ့။ဘုရားသခင်၏ကောင်းကင်တမန်တို့ရှေ့မှာထိုသူကိုငါငြင်းပယ်မည် လူသားကိုနှုတ်ဖြင့်ပြစ်မှားသောသူမည်သည်ကား၊အပြစ်နှင့်လွတ်စေခြင်းအခွင့်ကိုရနိုင်၏။သန့်ရှင်းသောဝိညာဉ်တော်ကိုကဲ့ရဲ့သောသူမည်သည်ကား၊အပြစ်နှင့်လွတ်စေခြင်းအခွင့်ကိုမရနိုင်ရာ။သင်တို့ကိုတရားစရပ်သို့၎င်း၊အကဲအမှူးမင်းများရှေ့သို့၎င်းပို့ဆောင်ကြသောအခါ၊အဘယ်သို့ပြန်ပြောရမည်ကိုမစိုးရိမ်ကြနှင့်။အကြောင်းမူကား၊ထိုခဏခြင်းတွင်အဘယ်သို့ပြောရမည်ကို သန့်ရှင်းသောဝိညာဉ်တော်သည်အကြံပေးမည်ဟုမိန့်တော်မူ၏။13လူအစုအဝေး၌ပါသော သူတယောက်က၊အရှင်ဘုရား၊အကျွန်ုပ်အစ်ကိုသည် အမွေဥစ္စာကို အကျွန်ုပ်အားဝေပေးပါမည်အကြောင်း အမိန့်ရှိတော်မူပါဟုလျှောက်လျှင်၊14ကိုယ်တော်က၊အချင်းလူ၊အဘယ်သူသည်သင်တို့အမှုကို စီရင်ခွဲဝေပိုင်သော အခွင့်ကိုငါ့အားအပ်ပေးသနည်းဟု မေးတော်မူ၏ ထိုမှတပါး၊လောဘလွန်ကျူးခြင်းကိုသတိနှင့်ကြဉ်ရှောင်ကြလော့။အကြောင်းမူကား၊စည်းစိမ်ရှိသော်လည်း၊စည်းစိမ်၌အသက်မတည်ဟုမိန့်တော်မူ၏။တဖန်ဥပမာစကားကိုမိန့်တော်မူသည်ကား၊သူဌေးတဦး၌မြေကောင်း၍အသီးအနှံများလှ၏။ထိုသူဌေးက၊ငါသည်အဘယ်သို့ပြုရမည်နည်း။အသီးအနှံများကိုသိုထားစရာအရပ်မရှိ ပြုမည်အကြံမူကား၊ငါ့တိုက်များကိုဖျက်၍ကျယ်သောတိုက်တို့ကိုတည်ပြီးမှ၊ငါ၏အသီးအနှံဥစ္စာရှိသမျှတို့ကိုသိုထားမည်။ငါ့ဝိညာဉ်အားလည်း၊အချင်းဝိညာဉ်၊သင်သည်နှစ်ပေါင်းများစွာ သုံးဆောင်ရန်ဥစ္စာများကိုသိုထားလျက်ရှိပြီ။ငြိမ်ဝပ်စွာနေလော့။စားသောက်ခြင်း၊ပျော်မွေ့ခြင်းကိုပြုလော့။ငါပြောမည်ဟုသူဌေးအကြံရှိ၏။ထိုသို့အကြံရှိစဉ်တွင်ဘုရားသခင်က ။အချင်းလူမိုက်၊ယနေ့ညဉ့်ပင်သင်၏ဝိညာဉ်ကို ရုပ်သိမ်းရာအချိန်ရောက်လိမ့်မည်။သို့ဖြစ်၍သင်သည်ပြင်ဆင်သိုထားသောဥစ္စာကိုအဘယ်သူပိုင်မည်နည်းဟုသူဌေးအားမိန့်တော်မူ၏။ထိုအတူကိုယ်အဘို့ဘဏ္ဍာများကိုဆည်းဖူး၍ဘုရားသခင့်ရှေ့တော်၌ဆင်းရဲသောသူမည်သည်ကား၊ထိုသူဌေးနှင့်တူသည်ဟုမိန့်တော်မူ၏။29 တဖန်တပည့်တော်တို့အားမိန့်တော်မူသည်ကား၊ထိုကြောင့်သင်တို့သည်အဘယ်သို့စားရမည်ဟူ၍အသက်အဘို့မစိုးရိမ်ကြနှင့်။အဘယ်သို့ဝတ်ရမည်ဟူ၍ကိုယ်အဘို့မစိုးရိမ်ကြနှင့်ဟုငါဆို၏။အစာထက်အသက်မြတ်သည်မဟုတ်လော။အဝတ်ထက်ကိုယ်မြတ်သည်မဟုတ်လော။ကျီးကန်းများကို ကြည့်ရှုဆင်ခြင်ကြလော့။ထိုငှက်တို့သည်မျိုးစေ့ကိုမစိုက်မကြဲ၊စပါးကိုမရိတ်၊စပါးကျီမရှိ၊ဘဏ္ဍာတိုက်မရှိ သို့တော်လည်းဘုရားသခင်သည်သူတို့ကိုကျွေးမွေးတော်မူ၏။ထိုငှက်တို့ထက်သင်တို့သည်အလွန်မြတ်သည်မဟုတ်လော။အဘယ်သူသည်စိုးရိမ်ခြင်းအားဖြင့်မိမိအသက်တာကိုတထောင်ခန့်မျှတိုးပွါးစေနိုင်သနည်း။ထိုသို့အငယ်ဆုံးသော အမှုကိုမျှမတတ်နိုင်လျှင်၊ကြွင်းသော အမှုကိုအဘယ်ကြောင့်စိုးရိမ်ကြသနည်း။နှင်းပင်တို့သည်အဘယ်သို့အားဖြင့်ကြီးပွါးသည်ကိုကြည့်ရှုဆင်ခြင်ကြလော့။ထိုအပင်တို့သည် အလုပ်လည်းမလုပ် ချီဖြစ်စေခြင်းဟံမငင်မဝင့်သို့တော်လည်းဘုံကြီးသောရှောလမုန်မင်းကြီးအဝတ်သည်ထိုအပင်တွင်မျှ၏အဝတ်ကိုမမီဟုငါဆို၏အငယ်28မှ34ယုံကြည်အားနည်းသောသူတို့ယနေ့အသက်ရှင်လျက်နက်ပြန်မိဖို့တဲသို့ ရောက်သောတောမြက်ပင်ကိုဖျားသခင်သည် ထိုတို့သောအဝတ်နှင့် ဖုံးလွှမ်းတော်မူလျင် ထိုမြတ်မက သင်တို့ကိုအဝတ်နှင့်ဖုံးလွှမ်းတော်မူမည်မဟုတ်လော။ထိုကြောင့်အဘယ်သို့စားရအံ့နည်း။အဘယ်သို့သောက်ရအံ့နည်းဟူ၍မရှာဖွေကြနှင့်။သောကမွှေနှောက်ခြင်းလည်းမရှိကြနှင့်။ထိုအရာများကို လောကီသားအမျိုးမျိုးတို့သည်ရှာဖွေတတ်ကြ၏။ထိုအရာများကိုသင်တို့သည်အသုံးလိုကြောင်းကိုသင်တို့အဘသိတော်မူ၏။သင်တို့မူကား၊ဘုရားသခင်၏နိုင်ငံတော်ကိုရှာကြလော့။နောက်မှထိုအရာများကိုထပ်၍ပေးတော်မူလတံ့ သိုးစုငယ်၊သင်တို့သည်မကြောက်ကြနှင့်။သင်တို့အဘသည်သင်တို့အားနိုင်ငံကိုပေးခြင်းငှါအလိုရှိတော်မူ၏။သင်တို့ဥစ္စာများကို ရောင်း၍ဆင်းရဲသားတို့အားစွန့်ကြဲကြလော့။မဆွေးမဟောင်းတတ်သောအိတ်တို့ကို ကိုယ်သုံးဘို့လုပ်ကြလော့။သူခိုးမရောက်၊ပိုးများမဖျက်ဆီးရာအရပ်၊ကောင်းကင်ဘုံ၌မကုန်ဆုံးနိုင်သောဘဏ္ဍာကိုဆည်းဖူးကြလော့။အကြောင်းမူကား၊အကြင်အရပ်၌သင်တို့၏ဘဏ္ဍာရှိ၏ ထိုအရပ်သို့သင်တို့စိတ်နှလုံးရောက်တတ်၏။သင်တို့သည်ခါးပန်းစည်းလျက်၊ဆီမီးထွန်းလျက်နေသဖြင့်၊သခင်သည်မင်္ဂလာဆောင်ပွဲမှ ပြန်လာ၍တံခါးကိုခေါက်သောအခါချက်ခြင်းဖွင့်ခြင်းငှါသခင်လာမည်ကိုမြော်လင့်၍နေသောကျွန်ကဲ့သို့ရှိနေကြလော့။အကြင်ကျွန်တို့သည်စောင့်လျက်နေသည်ကိုသခင်သည်ပြန်လာ၍တွေ့၏ ထိုကျွန်တို့သည် မင်္ဂလာရှိကြ၏။ငါအမှန်ဆိုသည်ကား၊သခင်သည်ခါးပန်းစည်းလျက် ကျွန်တို့ကိုစားပွဲ၌လျောင်းစေပြီးမှ၊ကိုယ်တိုင်လာ၍သူတို့အားလုပ်ကျွေးလိမ့်မည်။နှစ်ချက်တီးအချိန်ဖြစ်စေ၊သုံးချက်တီးအချိန်ဖြစ်စေ၊သခင်သည်လာ၍ထိုသို့တွေ့လျှင်၊ထိုကျွန်တို့သည် မင်္ဂလာရှိကြ၏။အိမ်ရှင်သည်သူခိုးလာမည်အချိန်နာရီကိုသိရလျှင် မိမိအိမ်ကိုမထွင်းမဖောက်စေခြင်းငှါဆောက်နေလိမ့်မည်ကို သင်တို့သိကြ၏။ထိုကြောင့်သင်တို့သည်ပြင်ဆင်လျက်နေကြလော့။အကြောင်းမူကား၊သင်တို့မထင်မမှတ်သောအချိန်၌လူသားသည်ကြွလာလိမ့်မည်ဟုမိန့်တော်မူ၏။ပေတရုကလည်း၊သခင်၊ဤဥပမာကို အကျွန်ုပ်တို့အားသာမိန့်တော်မူသလော လူအပေါင်းတို့အားမိန့်တော်မူသလောဟု မေးလျှောက်လျှင်၊သခင်ဘုရားက၊အိမ်ရှင်သည်မိမိအိမ်သားတို့အားအချိန်တန်လျှင်အစားအသောက်တို့ကိုဝေဖန်စေခြင်းငှါအအုပ်ချုပ်ခန့်ထား၍သစ္စာနှင့်၎င်း၊သတိပညာနှင့်၎င်းပြည့်စုံသောကျွန်ကားအဘယ်သူနည်း။အကြင်ကျွန်သည်ဤသို့ပြုလျက်နေသည်ကို အရှင်သည်ပြန်လာ၍တွေ့၏။ထိုကျွန်သည် မင်္ဂလာရှိ၏ ငါအမှန်ဆိုသည်ကား၊အရှင်သည်မိမိဥစ္စာရှိသမျှတို့ကို ထိုကျွန်၌အပ်လိမ့်မည်။သို့မဟုတ်မူကား၊အကြင်ကျွန်က၊ငါ့အရှင် လာခဲလိမ့်မည်ဟုစိတ်ထဲမှာအောက်မေ့သည်နှင့်၊ကျွန်ချင်းယောက်ျားမိန်းမတို့ကို ရိုက်ပုတ်လျက်၊စားသောက်ယစ်မူးလျက်နေ၏။ထိုကျွန်မကြည့်မမျှော်သောနေ့ရက်၊မကြားမသိသော အချိန်နာရီ၌သခင်သည်ရောက်လာလျှင်၊ထိုကျွန်ကို ပြင်းစွာ ဆုံးမကွပ်မျက်၍ သစ္စာမရှိသောသူတို့နှင့်တကွနေရာချလတံ့။အကြင်ကျွန်သည်မိမိသခင်၏အလိုကိုသိလျက်နှင့်အသင့်မနေ၊သခင်၏အလိုကိုမဆောင်၊ထိုကျွန်သည်များစွာသောဒဏ်ကိုခံရ၏။သခင်၏အလိုကိုမသိဘဲလျက်ဒဏ်ခံထိုက်သောအမှုကို ပြုမိသောသူမူကား၊အနည်းငယ်သောဒဏ်ကိုသာခံရ၏။အကြင်သူသည်များစွာသောကျေးဇူးကိုခံ၏ ထိုသူသည်အများကိုဆပ်ရ၏။အကြင်သူ၌များစွာသောဥစ္စာကိုအပ်နှင်း၏။ထိုသူကိုများစွာ တောင်းလိမ့်မည်။မြေပေါ်၌မီးလောင်စေခြင်းငှါငါလာသတည်း။ထိုမီးမညှိမှီတိုင်အောင်ငါ၏အလိုမပြည့်စုံ။ဗတ္တိဇံတခုကိုလည်းငါခံစရာရှိ၏။ထိုဗတ္တိဇံကိုမခံမှီတိုင်အောင်ငါသည်အလွန်ငြီးငွေ့သောစိတ်ရှိ၏ မြေပေါ်၌ငြိမ်သက်ခြင်းကိုပေးအံ့သောငှါငါလာသည်ဟုထင်ကြသလော။ထိုသို့သောအလိုငှါငါလာသည်မဟုတ်။အချင်းချင်း ကွဲပြားစေခြင်းငှါငါလာသည်ဟုငါဆို၏။အဘယ်သို့နည်းဟူမူကား၊ယခုမှစ၍အိမ်တအိမ်၌နေသော လူငါးယောက်တို့သည်နှစ်ယောက်တစု၊သုံးယောက်တစုအချင်းချင်းကွဲပြားလိမ့်မည်။အဘနှင့်သား၊အမိနှင့်သမီး ယောက္ခမနှင့်ချွေးမအချင်းချင်းကွဲပြားလိမ့်မည်ဟုမိန့်တော်မူ၏။တဖန်လူအစုအဝေးတို့အားမိန့်တော်မူသည်ကား၊သင်တို့သည် အနောက်မျက်နှာ၌မိုဃ်းရိပ်တက်သည်ကို မြင်သောအခါ၊မိုဃ်းရွာမည်ဟုချက်ခြင်းဆိုတတ်၏။ဆိုသည်အတိုင်းလည်းဖြစ်တတ်၏။တောင်လေလာသည်ကို မြင်သောအခါ၊နေပူမည်ဟု ဆိုတတ်၏။ဆိုသည်အတိုင်းလည်းဖြစ်တတ် ။လျှို့ဝှက်သောသူတို့၊သင်တို့သည်မြေကြီး၏မျက်နှာနှင့်မိုဃ်းကောင်းကင်၏မျက်နှာကိုပိုင်းခြား၍သိနိုင်ကြ၏။ယခုကပ်ကာလကိုအဘယ်ကြောင့်ပိုင်းခြား၍မသိနိုင်ကြသနည်း။ထိုမှတပါး၊ဖြောင့်မတ်ခြင်းတရားကိုအဘယ်ကြောင့်အလိုအလျောက်ပိုင်းခြား၍မသိကြသနည်း။သင်သည်တရားတွေးဘက်နှင့်အတူမင်းထံသို့ သွားသောအခါ၊အမှုပြေစေခြင်းငှါလမ်း၌ကြိုးစားလော့။သို့မဟုတ်တရားတွေးဘက်သည် တရားသူ၏ရှေ့သို့ဆွဲမည်။တရားသူကြီးသည်လုလင်ခေါင်း၌အပ်၍၊လုလင်ခေါင်းသည်ထောင်ထဲ၌လှောင်ထားမည်။လျော်ပြစ်ငွေရှိသမျှကိုမလျော်မှီတိုင်အောင် ထောင်ထဲကမထွက်ရငါဆိုသည်ဟု မိန့်တော်မူ၏။